ကျိန်60မြောက်ရောက်တန်းမဟာဗောဓိရွှေကျင်နိကာယဝိနည်းသံဝေပွဲကြီးကိုကျင့်ပလာတာအနိဒာဓမ္မရွှေတော်ကိုသာသနာ့ဤတာမှာကျင့်ပလာတာဆိုလို့ရင်ဒီ90နဲ့9ကျင်မြောက်အခုအကျိန်60မြောက်2ကျင်မြောက်ဖြစ်လာပါတယ်အဲ့တော့ဒီအကျိန်ယခုနဲ့အကျိန်60မြောက်ရှင်ပြားတို့သံဃာဘက်မှာအတားသီးသီးမှာဂုံဖြေဆိုကြပါတယ် အဲ့တော့ဖြေဆိုတဲ့နေရာမှာရိုက်ပြီးတော့အာလုံသောပုဂ္ဂိုလ်များကိုစာပြေတဲ့တန်ဃာတော်ရှင်များကိုတတိပေးကျင်တာကမိမိတို့ရဲ့ကိုယ်ပိုင်ဉာဏ်လေးဖြင့်ရတဲ့ပု္ပ္ပာတွေကိုကိုယ်ပိုင်ဉာဏ်လေးဖြင့်ဖြေဆိုပါလို့ဘုရားကြီးတော်နူးညွတ်ပန်ကြပါလေဗျာ။ဘာဖြစ်လို့လဲဆိုလို့ရှိရင်တချို့ကအာလုံဘေးပြင်ပအာကုနဲ့တချို့ကလည်းလုံနေကြတယ် ဒါတွေကအကယ်၍အခုစာတော်ဆာမဆရာတော်တွေကြီးကြရေးဆရာတော်တွေကသိခဲ့လို့ရှိရင်ရှင်ပြားတို့မှာအမတန်မှနစ်နာပါတယ်ပြောစာဖြေတဲ့နေရာမှာဒီလိုစာရွက်အခုပေးထားတဲ့စာရွက်ကနှစ်မျက်နှာဟိုဘက်ဒီဘက်ကြောဘက်ကောမျက်နှာဘက်ကောကြောဘက်ကောအားလုံးနှစ်ရွက်ပေးထားလို့ရင် လေးဘက်လေးမျက်နှာမှာဖြည့်ဆိုလို့ရပါတယ်အဲ့ဒါနဲ့မပြည့်စုံသေးဘူးဆိုလို့ရှိရင်ယာယီတို့ဒီမှာကြည်ကြရေးဆရာတို့ဒီမှာ စာရွက်တောင်းလို့ရပါတယ်ပြီးတော့အဲဒီစာရွက်ပေါ်မှာဒီတော်တို့ခုံနံပါတ်နဲ့အတန်းနဲ့ဆိုတာရှိပါတယ်အဲ့ဒါကိုပြပိသတာလေးခုံနံပါတ်ခုံနံပါတ်ကိုပြပိသတာရေးဖို့အတန်းကိုလည်းပဲပြပိသတာအမျိုးမျိုးဖြည့်ဆိုတဲ့အတန်းနောက်ပြီးတော့ကိုယ်ရင်းများဖြည့်ဆိုတဲ့သာတာမေရသီလသိက္ခာတန်းဆိုတာဒီလိုရှိပါတယ်အဲ့ဒါရှင်နေခဲ့လို့ရှိရင်လည်းရှင်နေခဲ့လို့ရှိရင် ပါမနေရသီလသိက္ခာဓာမကြီးပဲနဲ့ဟောတာမူလာဓာတာမနေရအတူကောင်အပြင်သာမူဆိုလို့ရှိရင်လည်းရပါတယ်မူဆိုလို့ရှိရင်ရပါတယ်ဗျမူလာဓာဆိုပြီးတော့ဟုတ်လားကောဝိရဓာဆိုတဲ့သာကောလို့ဒီလိုအတူကောင်အပြင်ရေးလို့ရှိရင်လည်းရတယ်အဲ့ဒါခြေတဲ့နေရာမှာမိမိတို့တန်တန်ရှင်းရှင်းလေးနဲ့အာလုံးဖြေဆိုကြပြီးတော့မိမိတို့ရည်မှန်းထားတဲ့ပထမပထမဒုတိယတတိယနဲ့တကွ အတန်းတိုင်းတန်းတိုင်းမှာအာလုံသော စာပြေတန်ဃာတော်များမိမိတို့ရည်မှန်းထားတဲ့အောင်မြင်ခြင်းတည်းသောအောင်မြင်ခြင်းတည်းသောဆုတော်ပန်းကိုဆောခွဲညီညီညာညာအောင်မြင်ခြင်းတည်းသောဆုတော်ပန်းကိုတန်တန်ရှင်းရှင်းမိမိတို့ကိုယ်ကိုယ်တိုင်တန်တန်ရှင်းရှင်းပြဖြေဆိုအောင်မြင် ဖြေဆိုနိုင်ရပါစေလို့ဘုရားကြီးတော်ရဲ့ပုဒ်စကားဆရာရဲ့ဩဝါဒကိုဒီလိုညီကုန်းချုပ်အပ်ပါတယ်ခင်ဗျာ